အခန်းကြီး139အငယ်1မှ8ဒါဝရဖျားဤတရားလမ်း၌မလွဲမတိန်လိုက်သွားသောသူတို့သည် မင်္ဂလာရှိကြ၏တတ်တေခံတော်မူချက်တို့ကိုဆောင်၍ကိုရောကိုစိတ်လုံးအကျွင်းမဲ့ရှာသောသူတို့သည် မင်္ဂလာရှိကြ၏ထိုသူတို့သည်ဒုစရိုက်ကိုမပြုလန်ခီတော်သို့လိုက်သွားတတ်ကြ၏အကျွန်ုပ်တို့သည်ကြိုးစား၍ကျင့်ဖို့ရာ ကိုရောသည်ဩဝါဒပေးတော်မူပြီးကိုရောဤ အထုံးဖွဲ့များကိုစောင့်နိုင်မည်အကြောင်းအကျွန်ုပ်သည်လမ်းဖြောင့်ပါစေသော အကျွန်ုပ်သည်ပညာတော်အလုံးစုံတို့ကိုထောက်ထားသောအခါရှက်ကြောက်ခြင်းနှင့်ကင်းလွတ်ရပါ၏ဖြောင့်မတ်စွာစီရင်တော်မူချက်များကို အကျွန်ုပ်လေ့ကျက်ပြီးမှဂုံတော်ကို ဖြောင့်သောသဘောနှင့်ချီးမွမ်းပါမည်ကိုယ်တော်၏အထုံးဖွဲ့များကိုစောင့်ပါမည်အကျွန်ုပ်ကိုရှင်းရှင်းစွန့်ပစ်တော်မမူပါနှင့် အငယ်89မှ96အိုထာဝရဘုရားနှုတ်ကပတ်တော်သည်ကောင်းကင်ဘုံ၌အစဉ်အမြဲတည်ပါ၏တစ္ဆာတော်သည်လူမျိုးအဆက်ဆက်မြဲမြံပါ၏ မြေကြီးကိုတည်စေတော်မူသဖြင့်သူသည်အမြဲနေပါ၏ခတ်သိမ်းသောအရာတို့သည် ကိုရောဤကျွန်ဖြစ်၍စီရင်တော်မူသည်နှင့်အညီယနေ့တိုင်အောင် အမြဲနေကြပါ၏အကျွန်ုပ်သည် ကိုရောဤတရား၌မွေလျော်ခြင်းမရှိလင် အထက်ကဆင်းရဲခံစဉ်ပျက်စီးပါပြီ ကိုယ်တော်၏ဥပဒေသများကိုအစဉ်မမေ့မလျော့နိုင်ပါ။အကြောင်းမူကား၊ထိုဥပဒေသများအားဖြင့်အကျွန်ုပ်ကို အသက်ရှင်စေတော်မူ၏။အကျွန်ုပ်သည်ကိုယ်တော်၏ကျွန်ဖြစ်ပါ၏။ကိုယ်တော်၏ဥပဒေသများကိုရှာဖွေလိုက်စစ်သောကြောင့်၊အကျွန်ုပ်ကိုကယ်တင်တော်မူပါ။အကျွန်ုပ်ကိုဖျက်ဆီးခြင်းငှါမတရားသောသူတို့သည်စောင့်လျက်နေကြပါ၏။ သို့တော်လည်းသက်သေခံတော်မူချက်တို့ကိုအကျွန်ုပ်ဆင်ခြင်အောက်မေ့ပါမည်ခတ်သိမ်းသောစုံလင်ခြင်းဤအဆုံးကို အကျွန်ုပ်မြင်ပါပြီပညာတရားတော်မူကားအလွန်ကျယ်ဝန်းပါ၏အငယ်99မှ104ကိုရောဤတရားကိုအကျွန်ုပ်သည်အလွန်နှစ်သက်ပါ၏တနေ့လုံးဆင်ခြင်အောက်မေ့လျက်နေပါ၏ ပညာတရားတော်သည်အကျွန်ုပ်၏ရန်သူတို့ထက်အကျွန်ုပ်ကိုသာ၍ပညာရှိစေပါ၏။ပညတ်တရားတော်သည်အကျွန်ုပ်၌အစဉ်တည်ပါ၏။သက်သေခံတော်မူချက်တို့ကိုအကျွန်ုပ်သည်ဆင်ခြင်အောက်မေ့သောကြောင့်၊အကျွန်ုပ်၏ဆရာအပေါင်းတို့ထက်သာ၍နားလည်ပါ၏။ကိုယ်တော်၏ဥပဒေသများကိုစောင့်သောကြောင့်၊အသက်ကြီးသူတို့ထက်သာ၍ဥာဏ်ကောင်းပါ၏။ နှုတ်ကပတ်တော်ကိုစောင့်လိုသောငှာမကောင်းသောလမ်းရှိသမျှတို့ကို လွှဲရှောင်ပါ၏ကိုတော်သည်တွင်တင်တော်မူသောကြောင့်စီရင်တော်မူချက်တို့မှအကျွန်ုပ်လွှဲ၍မတော်ပါ မိန်တော်မူချက်တို့သည် အကျွန်ုပ်အာကောင်၌အလွန်ချိုကြပါ၏ကတွင်ထဲမှပြားရည်ထက်သာ၍ချိုကြပါ၏ကိုတော်၏ဥပရိသများအားဖြင့်အကျွန်ုပ်သည်ညံတိုးပွား၍မိစ္ဆာလန်ရှိသမျှတို့ကို မုံပါ၏